အခန်းကြီးရှိအငယ်1မှ4သာရဖျားကလည်းတင်းဒီဖာရောဘီယံထံသို့ဝင်၍ငါ၏လူတို့သည်ငါအားဝတ်ပြုမိအကြောင်းသူတို့ကိုလွှတ်လောမလွတ်ဘူးဟုညင်းလင်တင်းဤပြည်တလျှောက်လုံးကို ဖားတို့ဖြင့်ဒဏ်ခတ်အုံးမည်မြစ်တီလည်းများစွာသောဖားတို့ကိုဖွာ၍သူတို့သည်တင်းဤအိမ်၌၎င်းအိတ်ခမ်း၌၎င်းအိယာပေါ်၌၎င်းတင်းဤကျွန်တို့ အိမ်၌၎င်းတင်း၏လူတို့အပေါ်၌၎င်းတင်း၏မိဘ၌၎င်းမုတ်နယ်သောခွက်၌၎င်းတက်ကြလိမ့်မည်တင်မဆ၍တင်း၏လူတင်း၏ကျွန်ရှိသည်များတို့အပေါ်၌တက်ကြလိမ့်မည်ဟုဒါဝရဖျားမိန်တော်မူသည့်အကြောင်းကိုကြားပြောလို့ဟုမောရှေအားမိန်တော်မူ၏အငယ်9မှ9 တဖန်ထာဝရဘုရားသည်မောရှေအားမိန့်တော်မူပြန်သည်ကား၊အာရုန်သည်ချောင်းရေ၊မြစ်ရေ၊အိုင်အင်းရေတို့အပေါ်၌လှံတံကိုကိုင်လျက်၊လက်ကိုဆန့်၍အဲဂုတ္တုပြည်အပေါ်သို့ထားများကိုတက်စေခြင်းငှါပြောလော့ဟုမိန့်တော်မူ၏။အာရုန်သည်အဲဂုတ္တုပြည်၌ရှိသောရေအပေါ်မှာလက်ကိုဆန့်သဖြင့်၊ဖားတို့သည်တက်၍အဲဂုတ္တုပြည်တရှောက်လုံးကိုဖုံးလွှမ်းကြ၏။ ဝိဇ္ဇာဆရာတို့သည်လည်းဝိဇ္ဇာအတ္တအဖြင့်ထိုအတူပြု၍ဖာတို့ကိုအဂရုပြီအပေါ်သို့ ဆောင်ကြ၏အငယ်ရှမ15ထိုအခါဖာရောမင်းသည်မောရှေနှင့် အာရုံကိုခေါ်၍ဒါဝရဖျားသည်ဖာတို့ကိုငါနှင့်ငါလူတို့ထံမှပယ်ရှားတော်မူမည်အကြောင်း တောင်းပန်လော့ဤဒေလလူတို့သည်ဒါဝရဖျားအားရစ်ပူဇော်ရသော အခွင့်ကိုငါပေးမည်ဟုဆို၏ မောရှေကလည်းကိုရောနှင့်ကိုရောအိမ်များမှ ဖားတို့ကိုပယ်ရှင်းဖြစ်စီ၍မြစ်၌သာနေစေခြင်းဟာကိုရောနှင့်ကိုရောကြုံများ လူများအဖို့အကျွန်ုပ်တောင်းပန်ရသောအချိန်ကိုချိန်ချက်တော်မူပါဟုလျှောက်တော်နက်ဖြန်နေ့တောင်းပန်လို့ဟု မိန်တော်မူသည်ဖြစ်၍မောရှေကအကျွန်ုပ်တို့ဖျားသခင်သာရဖျားနှင့်တူသောဖျားမရှိကြောင်းကို ကိုယ်တော်သိစေခြင်းဟာ အမိန်တော်အတိုင်းဖြစ်၍ဖားတို့သည်ကိုတော်နှင့် ကိုရောအိမ်များ ကျွန်များ လူများထံမှ ထွက်သွား၍မြစ်၌သာနေကြလိမ့်မည်ဟု မောရှေလျှောက်ပြီးလျှင် အာရုန်နှင့်အတူအထံတော်မှထွက်သွား၍ဖာရောဘုရင်အပေါ်သို့သာရဖျားဆောင်တော်မူသောဖားတို့အကြောင်းကြောင့်မောရှေသည်ဆုတောင်းပတနာပြုလေ၏။ဒါဝရဖျားသည် မောရှေတောင်းလျှောက်သောစကားအတိုင်း ပြုတော်မူသဖြင့်ဖားတို့သည်အိမ်များ ရွာများလယ်ပြင်များတို့တွင်တည်ကြ၏အသေးကောင်တို့ကို စုပုံ၍ထားသဖြင့်တပြီလုံးနံလေ၏ဖာရောမင်းလည်းတက်တာရကြောင်းကိုသိမြင်သောအခါသာရဖျားမိန်တော်မူသည့်အတိုင်းနှလုံးခိုင်မာ၍သူတို့စကားကို နားမထောင်ဘဲနေပြန်လေ၏အငယ်16မှ19 တဖန်ထာဝရဘုရားသည်မောရှေအားမိန့်တော်မူသည်ကား၊အဲဂုတ္တုပြည်တရှောက်လုံး၌ရှိသော မြေမှုန့်သည်ခြင်ကောင်ဖြစ်စေခြင်းငှါ၊အာရုန်သည်လှံတံကိုကိုင်လျက်လက်ကိုဆန့်၍မြေမှုန့်ကိုရိုက်စေခြင်းငှါပြောလော့ဟု မိန့်တော်မူသည်အတိုင်း၊အာရုန်သည်လှံတံကိုကိုင်လျက်လက်ကိုဆန့်၍မြေမှုန့်ကိုရိုက်လေ၏။မြေမှုန့်သည်လည်းလူ၌၎င်း၊တိရစ္ဆာန်၌၎င်း၊ခြင်ကောင်ဖြစ်လေ၏ အဲဂုတုပြည်တလျှောက်လုံး၌မြေမှုန့်ရှိသမျှသည် ချင်းကောင်ဖြစ်လေ၏ဝိဇာဆရာတို့လည်းချင်းကောင်တို့ကိုဖြစ်စေခြင်းဟာဝိဇာအတတ်အားဖြင့်ထိုးတူပြု၍မတတ်နိုင်ကြတို့ဖြစ်၍လူတို့နှင့်တရိษံတို့၌ချင်းကောင်တို့သည် ရှိကြ၏ထိုအခါဝိဇာဆရာတို့ကဤအမှုသည်ဘုရားသခင်၏တကိုးကြောင့်ဖြစ်သည်ဟုဖာရောဘုရင်အားရှောက်ကြားကြ၏သို့တော်လည်းသာရဘုရားမိန်တော်မူသည့်အတိုင်း ဖာရောဘုရင်သည်နှလုံးခိုင်မာ၍သူတို့စကားကို နားမထောင်ဘဲနေပြန်လေ၏အငယ်20မှ24ထာဝရဘုရားကလည်းတင်ဒီနာနဲ့စောစောထလော့ရေစိတ်တို့ထွက်သွားသောဖာရောဘုရင်ရှေ့မှရက်၍ဒါရဘုရားကငါ၏လူတို့သည်ငါအားဝုပြုမိအကြောင်းသူတို့ကိုလွတ်လော့မလွတ်ဘဲနေလျင်တင်းနှင့်တင်း၏ကြုံများ လူများ အိမ်များထဲသို့ရင်ရဲတို့ကိုငါဆေလွတ်သည်ဖြင့်အေဂုတ်ထုလူတို့နေသောအိမ်ရက်သောမြေသည်ရင်ရဲနှင့်အပြည့်ရှိရလိမ့်မည်ငါသည်မြေကြီးလေ၌သာရဖျားဖြစ်ကြောင်းကိုတင်သိစေခြင်းငှာငါ၏လူတို့နေရာဂောရှင်ပြည်ကိုထိုနေ့၌ငါချမ်းသာစေ၍ထိုပြည်၌ရင်ရဲမရှိရထိုတို့ငါ၏လူတို့နှင့်တင်းလူတို့ကို ငါချမ်းနာစေမည်။နက်ပြန်နေ့၌ထိုနမိတ်ထင်ရှားလိမ့်မည်ဟုမိန်တော်မူကြောင်းကိုပြောလော့ဟုမောရှေအားမိန်တော်မူ၏။ထိုသို့သာရဖျားပြုတော်မူသည်ဖြင့်အလွန်ကြမ်းတမ်းသောရင်ရဲတို့သည်ဖာရောဘင်အိမ်အဆရှိသောသူ၏ကျွန်တို့အိမ်အေဂုတုပြည်တလျှောက်လုံး၌ရောက်လာ၍ထိုရင်ရဲတို့ကြောင့်အေဂုတုပြည်ပြည့်လေ၏ငယ်25မှ32 ထိုအခါဖာရောဘုရင်သည်မောရှေနှင့်အာရုန်ကိုခေါ်ပြီးလျှင်၊သင်တို့သည်ဤပြည်၌သင်တို့၏ဘုရားသခင်အားယဇ်ပူဇော်သွားကြလော့ဟု မိန့်တော်မူသော်၊မောရှေကထိုသို့မပြုသင့်။ပြုလျှင်အဲဂုတ္တုလူတို့၏ရွံရှာဘွယ်သော အရာကိုအကျွန်ုပ်တို့ဘုရားသခင်ထာဝရဘုရားအားယဇ်ပူဇော်ရပါမည်။အဲဂုတ္တုလူတို့၏ရွံရှာဘွယ်သောအရာကိုသူတို့မျက်မှောက်၌ယဇ်ပူဇော်လျှင်၊သူတို့သည်အကျွန်ုပ်တို့ကိုခဲနှင့် ပြစ်ကြပါလိမ့်မည်မဟုတ်လော။တို့ဖြစ်၍တော၌သုံးရခยีသွား၍အကျွန်ုပ်တို့ဘုရားသခင်သာရဘုရားမိန်တော်မူသည့်အတိုင်းရစ်ပူဇော်ကြပါမည်ဟုလျှောက်ဆို၏။ဘာရောဘင်ကလည်းတင်တို့၏ဘုရားသခင်သာရဘုရားအားတော၌ရစ်ပူဇော်မည်အကြောင်းတွားရသောအခွင့်ကိုငါပေးမည်။တို့ရတွင်ဝေဝေးမတွားရကြ။ငါအဖို့တောင်းပန်လော့ဟုမိန်တော်မူ၏။မောရှိကလည်းအကျွန်ုပ်သည်ကိုရော့ထံမှထွက်သွား၍ရင်ရဲတို့သည်ဖာရောဘီနှင့် သူ၏ကျွန်များလူများထံမှနက်ဖြန်နေ့တော်မီအကြောင်းသာရဘုရားကိုတောင်းပန်ပါမည်တို့အတွင်ဣဒေလလူတို့သည်သာရဘုရားအားရစ်မပူဇော်ရမည်အကြောင်းနောက်တဖန်စီးတား၍လှည့်စားတော်မမူပါနှင့်ဟုလျှောက်ပြီးလျှင်ဖာရောဘုရင်ထံမှထွက်သွား၍သာရဘုရားကိုတောင်းပန်လေ၏သာရဘုရားသည်လည်းမောရှိစကားကိုနားထောင်၍ ရင်ရဲတို့ကိုဖာရောဘုရင်နှင့်သူ၏ကျွန်များလူများထံမှတကောင်မြမကြံစေခြင်းဟာပယ်ရှားတော်မူ၏ထိုအခါ၌လည်းဖာရောဘုရင်သည်နှလုံးခိုင်မာပြန်၍ဤဒေလာလူတို့ကိုမလွတ်ဘဲနေလေ၏